ရှင်ယောဟန်ခရစ်ခန်းကြီး16အငယ်1မှ6တင်တို့သည်စိတ်မပြည့်စေခြင်းငှာဤစကားကိုငါဟောပြော၏လောကီသားတို့သည်တင်တို့ကိုတရားစရမှနှင်ထုတ်လိမ့်မည်တင်တို့ကိုတတ်တော်သူမည်ဒီကားဖျားဝုကိုငါပြုပြီဟုမိမိထင်မှတ်သောအချိန်ကာလရောက်လိမ့်မည်ခမည်းတော်ကိုမတိငါကိုလည်းမတိသောကြောင့်ထိုတို့ပြုကြလိမ့်မည်ထိုအချိန်ကာလရောက်သောအခါ ငါသည်အထက်ကဤသို့ပြောပြီးသည်ကို သင်တို့အောက်မေ့စေခြင်းငှါယခုပင်ငါဟောပြော၏။အစအဦး၌သင်တို့နှင့်အတူငါရှိသောကြောင့်ဤသို့မပြောဘူးသေး။ငါ့ကိုစေလွှတ်တော်မူသောသူထံသို့ယခုငါသွားရမည်ဖြစ်၍၊အဘယ်အရပ်သို့သွားမည်နည်းဟု သင်တို့မမေးကြ။ဤအကြောင်းအရာတို့ကိုငါဟောပြောသောကြောင့်သင်တို့သည်အလွန်ဝမ်းနည်းခြင်းသို့ရောက်ကြ၏။ အငယ်9မှ11ငါအမှန်ကန်ဆိုသည်ကားငါသွားလျင်သင်တို့အကျိုးရှိလိမ့်မည်အကြောင်းမူကားငါမသွားလျင် ဥပိ္ပစေဆရာသည်သင်တို့စီတို့မလားငါသွားလျင် ထိုသူကိုသင်တို့စီတို့ငါစေလွတ်မည်ဥပိ္ပစေဆရာသည် ရောက်လာလျင်ဒုစရိုက်အပြစ်ကို၎င်းအပြစ်ကင်းခြင်းကို၎င်းအပြစ်စီရင်ခြင်းကို၎င်းလောကီသားတို့အားထင်ရှားစွာဖော်ပြမည်ငါကိုမယုံကြည်ကြသောကြောင့် ဒုစရိုက်အပြစ်ကိုဘော်ပြမည်။ငါသည်ခမည်းတော်ထံသို့သွားမည်ဖြစ်၍၊သင်တို့သည် နောက်တဖန်ငါ့ကို မတွေ့မမြင်ရသောကြောင့်၊အပြစ်ကင်းခြင်းကိုဘော်ပြမည်။ဤလောကကိုအစိုးရသောမင်းသည်အပြစ်စီရင်ခြင်းကိုခံရသောကြောင့်၊အပြစ်စီရင်ခြင်းကိုဘော်ပြမည်။သင်တို့အားငါပြောစရာစကားအများရှိသော်လည်း၊သင်တို့သည်ယခုမခံနိုင်ကြ သမ္မာတရားနှင့်ပြည့်စုံသော ထိုဝိညာဉ်တော်သည် ရောက်လာသောအခါ၊သမ္မာတရားကို သင်တို့အားအကြွင်းမဲ့သွန်သင်ပြသလိမ့်မည်။ထိုဝိညာဉ်တော်သည် ကိုယ်အလိုအလျောက်ဟောပြောမည်မဟုတ်။ကြားသမျှတို့ကိုဟောပြောလိမ့်မည်။နောင်လာလတံ့သောအရာတို့ကိုလည်းသင်တို့အားဘော်ပြလိမ့်မည်။ထိုသူသည်ငါ့ဘုန်းကိုထင်ရှားစေလိမ့်မည်။အကြောင်းမူကား၊ငါနှင့်စပ်ဆိုင်သောအရာကိုယူ၍ သင်တို့အားဘော်ပြလိမ့်မည်။ခမည်းတော်နှင့်စပ်ဆိုင်သမျှသည်ငါနှင့်စပ်ဆိုင်၏။ထိုကြောင့်ငါနှင့်စပ်ဆိုင်သောအရာကိုယူ၍သင်တို့အားဘော်ပြလိမ့်မည်ဟုငါပြော၏။ခဏကြာပြီးမှသင်တို့သည်ငါ့ကိုမမြင်ရကြ။တဖန်ခဏကြာပြီးမှငါ့ကိုမြင်ပြန်ကြလိမ့်မည်။အကြောင်းမူကား၊ငါသည်ခမည်းတော်ထံသို့သွားမည်ဟုမိန့်တော်မူ၏ တပည့်တော်အချို့ကလည်း၊ခဏကြာပြီးမှသင်တို့သည်ငါ့ကိုမမြင်ရကြ။တဖန်ခဏကြာပြီးမှငါ့ကိုမြင်ပြန်ကြလိမ့်မည်ဟူ၍၎င်း၊အကြောင်းမူကား၊ငါသည်ခမည်းတော်ထံသို့သွားမည်ဟူ၍၎င်း၊မိန့်တော်မူသောစကားသည်အဘယ်သို့နည်း။ခဏဟူ၍မိန့်တော်မူသော်အဘယ်သို့ဆိုလိုသနည်း။မိန့်တော်မူသောစကားကို အကျွန်ုပ်တို့သည် နားမလည်ဟု အချင်းချင်းပြောဆိုကြ၏။ တပည့်တော်တို့သည်မေးလျှောက်လိုသည်ကိုယေရှုသိမြင်တော်မူလျှင်၊ခဏကြာပြီးမှသင်တို့သည်ငါ့ကိုမမြင်ရကြ။တဖန်ခဏကြာပြီးမှငါ့ကိုမြင်ပြန်ကြလိမ့်မည်ဟုငါပြောသောစကားကိုသင်တို့သည်အချင်းချင်းဆင်ခြင်ကြသလော။ငါအမှန်အကန်ဆိုသည်ကား၊သင်တို့သည်ငိုကြွေးမြည်တမ်းခြင်းရှိကြလိမ့်မည်။လောကီသားတို့သည်ဝမ်းမြောက်ခြင်းရှိကြလိမ့်မည် သင်တို့မူကားဝမ်းနည်းခြင်းရှိသော်လည်း၊ထိုဝမ်းနည်းခြင်းသည်တဖန်ဝမ်းမြောက်ခြင်းဖြစ်လိမ့်မည်။မိန်းမသည်သားကိုဘွားစဉ်အခါ၊ဘွားရသောအချိန်စေ့သောကြောင့်ဝမ်းနည်းခြင်းရှိ၏။ဘွားမြင်ပြီးမှဤလောက၌လူတယောက်ကိုဘွားမြင်သောကြောင့်ဝမ်းမြောက်ခြင်းရှိ၍၊အထက်ခံရသော ဝေဒနာကိုမေ့လျော့တတ်၏။ထိုနည်းတူယခုတွင်သင်တို့သည်ဝမ်းနည်းခြင်းရှိကြသော်လည်း၊နောက်တဖန်သင်တို့ကိုငါတွေ့မြင်သဖြင့် သင်တို့သည်စိတ်နှလုံးဝမ်းမြောက်ခြင်းရှိကြလိမ့်မည်။ထိုဝမ်းမြောက်ခြင်းကိုအဘယ်သူမျှလုယူဖျက်ဆီးခြင်းငှါမတတ်နိုင်။ထိုနေ့၌သင်တို့သည်ငါ့ကိုအလျှင်မမေးမြန်းရကြ။ငါအမှန်အကန်ဆိုသည်ကား၊သင်တို့သည်ငါ၏နာမကိုအမှီပြု၍ခမည်းတော်မှာဆုတောင်းသမျှတို့ကိုခမည်းတော်သည်ပေးတော်မူမည်။ယခုတိုင်အောင်ငါ၏နာမကိုအမှီပြု၍သင်တို့သည်အဘယ်ဆုကိုမျှမတောင်းကြသေး သင်တို့သည်ဝမ်းမြောက်စရာအကြောင်းစုံလင်စေခြင်းငှါတောင်းကြလော့။ထိုသို့တောင်းလျှင်ရကြလိမ့်မည်။25ဤအရာတို့ကို ပုံဥပမာအားဖြင့်ငါဟောပြော၏။ပုံဥပမာအားဖြင့်မဟောမပြောဘဲ၊ခမည်းတော်နှင့်စပ်ဆိုင်သောအရာတို့ကိုသင်တို့အားအတည့်အလင်းဘော်ပြသော အချိန်ကာလရောက်လိမ့်မည်။ထိုကာလ၌သင်တို့သည်ငါ၏နာမကိုအမှီပြု၍ဆုတောင်းကြလိမ့်မည် သင်တို့အဘို့အလိုငှါငါသည်ခမည်းတော်ကိုတောင်းမည်ဟုမဆို။အကြောင်းမူကား၊သင်တို့သည်ငါ့ကိုချစ်ကြ၍၊ငါသည်ဘုရားသခင်ထံတော်မှကြွလာသည်ကိုယုံကြသောကြောင့်၊ခမည်းတော်သည်ကိုယ်တော်တိုင်သင်တို့ကိုချစ်တော်မူ၏။ငါသည်ခမည်းတော်ထံမှထွက်၍ဤလောကသို့ကြွလာပြီ။တဖန်ဤလောကမှထွက်၍ခမည်းတော်ထံသို့သွားဦးမည်ဟုမိန့်တော်မူ၏။တပည့်တော်တို့ကလည်း၊ကိုယ်တော်သည်ယခုတွင် ပုံဥပမာကို မဆောင်ဘဲအတည့်အလင်းဟောတော်မူ၏။အလုံးစုံတို့ကိုသိတော်မူသည်ကို၎င်း၊အဘယ်သူမျှကိုယ်တော်ကို မေးမြန်းစေခြင်းငှါအလိုတော်မရှိသည်ကို၎င်း၊ယခုတွင် အကျွန်ုပ်တို့သိကြပါ၏။အကျွန်ုပ်တို့သည်ဤအကြောင်းကိုထောက်၍ကိုယ်တော်သည်ဘုရားသခင့်အထံတော်မှကြွလာတော်မူသည်ကိုယုံပါသည်ဟုလျှောက်ကြ၏။ယေရှုကလည်း၊ယခုတွင်ယုံကြပြီလော။သင်တို့သည်ကွဲပြား၍ ငါ့ကိုတကိုယ်တည်းနေစေခြင်းငှါစွန့်ပစ်လျက်၊အသီးအသီးမိမိတို့နေရာသို့ပြေးသွားမည်အချိန်ကာလသည်လာ၍ယခုပင်ရောက်ပေ၏။သို့သော်လည်းငါသည်တကိုယ်တည်းနေသည်မဟုတ်။ခမည်းတော်သည်ငါနှင့်အတူရှိတော်မူ၏။သင်တို့သည်ငါ့ကိုအမှီပြု၍ငြိမ်သက်ခြင်းရှိစေခြင်းငှါဤစကားကိုငါဟောပြောပြီ။သင်တို့သည် လောက၌ဆင်းရဲဒုက္ခကိုခံရကြလိမ့်မည် သို့သော်လည်းမစိုးရိမ်ကြနှင့်။ငါသည်လောကကိုအောင်ပြီဟုမိန့်တော်မူ၏။